အဝိဇ္ဇိတဒုက္ခခေါ်တဲ့ဆံပြေစုကအကြောင်းတော့မကျင်းမကျေပါဘူး။ဇာတိနဲ့လက်ရှိပေါင်းစပ်ပြီးတော့ရှင်းလင်းပြနားလည်တော့ပါဘူး။ဆရာပတ်တည်းကြီးကိုပြောမယ်ဆိုရင်လည်းခြေပြပါလေ။ချုပ်ပြီးတော့ပြောရတာပါ။ဒုက္ခတော့ ခုကျုံနေရတဲ့ရုပ်ကြောင်းလောင်စားမှုဒီဥစ္စာရှိရယုံနာနေနဲ့ပတ်သက်ပြီးတော့ယုံနာနေနဲ့စက်တဲ့ဆင်းရဲတွေကိုလုံးဝချုပ်သွားတော့ပါချုပ်သွားတယ်ဆိုရင်ငြိမ့်သွားတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ကိုယ်ရဲ့စက်တဲ့အကူကြီးလုံးဝငြိမ့်သွားတာ ဆိုတော့အပိုင်းလိုက်ပိုင်းလိုက်ရင်းနာလည်းရှိပါလားသတ္တဗာဆိုလို့ရှိရင်လည်းလည်းပဲရင်းနေရဟန္တာကြတော့လုံးဝတခါလည်းရင်းတော့ရင်းရဆိုလို့ရှိရင်ဂုံရောက်အောင်လို့ကြည်ကြမ်းတယ်ဆိုတဲ့အဓိပ္ပာယ်ပေါ့အေးတယ်ဆန်းတယ်ဆန်းတယ်ဆိုတော့ဒီဆောင်းကဆန်းတယ်ဆန်းတယ်လို့မဟုတ်ပါဘူးမြေလို့ဆိုင်လို့ကောင်းတယ်အေးဆန်းတဲ့သဘောပါပဲ ကုံတော့ချုပ်တယ်ဆိုတာကိုငြိမ့်ငြိမ့်ဆိုတာလည်းပဲအင်းချင်းပေါ့အဲ့ဒါဟာအမှန်ကောင်းတာပါပဲဒီကတော့အလွန်ချမ်းသာတာပါအဲ့ဒီချမ်းသာမျိုးကိုယ်တော်မြတ်စွာကိုယ်တိုင်ပေါ့လေအဲ့ဒီချမ်းသာရရှိတဲ့အတွက်ဒီနည်းမှန်ကြီးကိုယ်တိုင်ရှာဖွေပြီးတော့ကိုယ်တိုင်ထုတ်ပေါ်ထားတာပါ တော့ဒီချမ်းသာရင်ရခဲ့လို့ရှိရင်ဝင်တဲ့သူဆွေးမှုဆိုရင်သူဆွေးမှုဒုက္ခတွေလည်းမရှိဘူးဆက်လက်ကောင်းအာမခံဝိရဇာဆိုတာရာဂဒေါသမောဟဖို့အကြီးကြီးနဲ့သူရဲ့ရာဂဒေါသမောဟတွေလည်းပဲအရှင်းမကြတော့ဘေးရနေသူပြောတဲ့လောကကြီးထဲမှာ အဲ့ဒါလို့ဆင်းရောက်သွားပြီဆိုလို့ရှိရင်ပြေးရတယ်လည်းရှင်းတာပါပဲခေမဆိုတာပါခေမဆိုတာဆန္ဒတဲ့နေမျိုးပေါ့ပြေးရတဲ့နေမျိုးပေါ့သမဏပူကြီး6ပြည့်တဲ့ကျေပြတဲ့တိတ်ကံစွာကြီးတဲ့မှာဘုရားစစ်ဆိုတာဝိညာဉ်တော်ဟွန်းဘုရားစစ်ဆိုတာ စုခဘူမိပေါ့ဆန္ဒတဲ့ညီနေအကွက်ကလေးပေါ့အမှန်ပူပြီးဆင်းရဲတွေများတဲ့လောကကြီးထဲမှာကိုယ်အစ်စ်ကိုယ်အစ်စ်တဲ့သာရဝတိဆန္ဒကြီးအကွက်ပါပဲဒီတော့ရုပ်နဲ့နာနဲ့ဆက်တဲ့ဆင်းရဲတွေငြိမ့်ရဆိုလို့ရှိရင်သာမအကောင်းဆုံးမဟုတ်ဘူးစိတ်ကိုကောင်းတာပါ အတိကျတာအတိကျတာဆိုတာအလွန်အလွန်ကောင်းတာပေါ့ကောင်းကကောင်းနေတဲ့မှာသူကအစာဆုံးအကောင်းကိုစုမတူတာအလွန်ချိုးစားလို့ချိုးစားဆိုတာမျိုးလို့ပေါ့စုမတူတာကိုအလွန်ချိုးချိုးစားလို့အဲမြန်မာပြန်တယ်လို့ပေါ့လေဒီမှာလည်းဆုစုခကောင်းတဲ့မှာသားနေတာပေါ့လေတုံ့ပြန်ရဆိုလို့ရှိရင်သားလုံးနဲ့ဆိုတဲ့သဘောမျိုးပေါ့ လောကကျော်ပြောမယ်ဆိုလို့ရှိရင်သာမန်ချမ်းသာတော့အရန်ချမ်းသာတော့အရန်ချမ်းသာတယ်ဆိုတော့စီးမဲ့ကောင်းချမ်းသာတာမဟုတ်ဘူးရိုးရိုးချမ်းသာတာတဲ့ရတဲ့ကချမ်းသာလို့ထင်တာတဲ့သာကုန်များဆိုချမ်းသာတယ်ဆိုတဲ့အိမ်ပဲပေါ့ဆစ်ဆစ်ကလည်းခုံလဲခုံပြုထားပါတယ်ဒီမှာအင်းအဲ့ဒါကိုပဲဘုရားမြတ်စွာကိုယ်လည်းဟောကြားထားပါတယ် ဘုရားသမဂ္ဂဝင်စားပြီးလို့ဘုရားသမဂ္ဂထပြီဆိုလို့ရှိရင်ချုပ်ရင်းတဲ့နိဗ္ဗာန်ပေါ့ယုံနာနှစ်ပါးချုပ်ရင်းတဲ့နိဗ္ဗာန်ကိုတဏှာကြီးခဏကြီးသုံးနာကြီးစသည်ပါမယ်စိတ်ထံပြုလို့သမထရဲ့အချိန်ရှိလို့ရိုးရိုးစိတ်ကြီးကျမ်းပေါ်တဲ့အခါပေါ့သူတို့ဥဒန်းကြည့်ရတယ်ဥဒန်းကြည့်ပေါ်တော့ဆုစုခံဝတ္တနိဗ္ဗာန် သမ္မာသမ္ဗုဒ္ဓစေရှိတာခသောကဝိရိယံခေမှာယသဒုက္ခနိရောဓတိယသအရှင်နိဗ္ဗာန်၌ဒုက္ခရုပ်နဲ့ဆက်သောဆင်းရဲနာနဲ့ဆက်သောဆင်းရဲသည်ရုပ်သတိချုပ်နေ၏ချုပ်ပြောင်းနေ၏ချုပ်ငြိမ့်နေ၏ ဒီတိတ်ပဲရပါလားဒီစင်းရဲတွေဖြောက်သွားတယ်ဆိုလို့ရှိရင်ကွယ်သွားတာပေါ့ကြောက်သွားတာပေါ့စင်းရဲတွေကြောက်သွားတာပေါ့စင်းရဲတွေမရှိတော့တာပေါ့ဒီစင်းရဲတွေမရှိတာကိုပဲငြိမ့်လို့ဒီလိုစကားနဲ့ဂုံကြည့်ထားပါတယ်ငြိမ့်ဆိုရင်အေးချမ်းလို့အဆင်လည်းပဲဂုံကြည့်ထားပါတယ်နော် သုစုကဝတ္တနိဗ္ဗာန်အဲ့ဒီနိဗ္ဗာန်ဟာသုစုကဝတ္တစိတ်ကိုကောင်းတာတဲ့စိတ်ကိုချမ်းသာတာတဲ့ချမ်းသာတာအင်းငြိမ်အေးချမ်းသာပြောလို့သာသာလုံလုံပေါင်းလုံလုံကဲကဲချမ်းသာတာပါစိတ်ကိုချမ်းသာအလွန်ချမ်းသာအယံချမ်းသာဆိုတာမျိုးကိုပြောကြတာအဲ့ဒါအလွန်ချမ်းသာတာ ဒီချမ်းသာကိုပေါ်ထုတ်ထားတယ်ဆိုတော့သမသာဝဒတိရှိတယ်ရှိကြရခန္ဓာများကိုပါရမီအရှင်အဟုန်နဲ့ကိုယ်တိုင်မမှန်ကန်ကန်ရှိနေတော်မူတဲ့မြတ်စွာဘုရားကိုယ်တိုင်ဖော်ထုတ်ထားတာဖော်ကြထားတာစိတ်ကူးနဲ့ခေါ်တာမဟုတ်ဘူးတွေးခေါ်ခြင်းနဲ့ခေါ်တာမဟုတ်ဘူး ဒီလိုငိမ့်တာရဖို့ရအတွက်ပါရမီကြီးပြရတာပါရမီကြီးပြည့်စုံပြီးတော့အခုလိုအရေးစားအခုလိုသိက္ခာနည်းနဲ့ပေါ်ရလေးရှုမှတ်ရင်ဒီလိုရရှင်းဆုံးတဲ့ခါကျတော့ကျုံးနဲ့ဆက်တဲ့ဆင်းရဲနဲ့ဆက်တဲ့ဆင်းရဲပေါ့သူတွေကိလေသာဆန့်ကျင်ဘက်ကြီးတစ်ချိန်ကြီးကျင့်တော့တာကြွာသွားတာ ရှင်းသွားတာလားဝေးပြီးတော့ပြင်းရှင်းလာတာလားဒီလိုကြောင့်ရှင်းလို့ပြီးဆိုပြီးမြတ်စွာဘုရားကိုယ်တိုင်လည်းဒီနေ့ဒီနေ့ကရှင်းလို့ခဲ့တာလည်းရှင်းတော့ကိလေသာတွေအရင်ရှင်းလာကိလေသာတွေရှင်းလို့ရှိရင်သူ့အကြောင်းပြုတာဖြစ်တဲ့အပြုတ်အမူပေါ်လေးကောင်းဆုံးအမျိုးမျိုးကလည်းလည်းဒါလည်းမရှိဘူးအရတမနဲ့တခါရဲ့ ကိလေသာတွေပယ်တတ်ခဲ့တဲ့အခါကျတော့ရှင်းရှင်းကကံတုံးပြီးတော့နောက်အကျိုးပေးတဲ့အကျိုးပေးနိုင်တဲ့ကံတွေလည်းဆောက်ပြီးတော့မကြည့်တော့ဟင်းဉာဏ်တော်များမှာကောင်းတဲ့ကုလစိတ်ဓာတ်အရှိကိုရတော့ရိုးရိုးပုဂ္ဂိုလ်လေးတားတယ်ဒါပေမဲ့လို့အဲဒီကောင်းတဲ့အပြုကိုလိုက်ခြင်းတဲ့အပြုကိုတွေကသိက္ခာကမရှိတော့သိက္ခာဆင်းရဲကပြုတ်သွားတော့ ပြီးတော့သူတို့လည်းအကျုံးကြည့်တော့ရှိပါမှညလေးပဲဖြစ်တော့တာခရိယာလို့ခေါ်ရတယ်။အင်းကောင်းတဲ့လုပ်တွေအများကြီးလုပ်တာပဲအကျုံးမပြေတော့ဘူး။ဆန့်ကျင်တဲ့အကြည့်ကိုလည်းရှိတယ်ကောင်းကျိုးတော့မပြေတော့ဘူး။နှစ်ဘဝအတွက်။အင်းအဲ့ဒီလိုမျိုးဆိုရင်ကိုယ်တိုင်จิตသုံးပြီးတော့ဖော်ထုတ်ခဲ့တဲ့ဒီမှာအဲဒီလိုလည်းဂုဏ်ပြုထားပါတယ် အဆုတ်ကံစိုးရင်ကုဆိုးမှုလည်းကင်းတယ်လောကမှာဆိုလို့ရှိရင်စိုးရတာကြီးအများကြီးကုဆိုးရတယ်သာတိလို့သမီးတွေလည်းနေတယ်လို့မရတယ်လို့ဒီရှိရဆုံးရှုံးလို့စီဝါရေးပြည့်လို့ဆိုတာပေါ့လေအခုတကယ်ယုံနာနဲ့စတဲ့ဆေးရည်ချုပ်ငိမ့်သွားပြီဆိုလို့ရှိရင်ယုံနာနဲ့ရှိနေလို့ဒီဟာကိုကျော်ရတာယုံနာနဲ့မရှိဘူးဆိုလို့ရှိရင်အဲ့ဒါတွေတည်းရှိတော့ဘလောက်ကောင်းလဲ ဒုက္ခကင်းဝေးရေဆိုင်ရေးဆိုတာပေါ့လေအင်းမိရိကကဒိဋ္ဌာနေပြီဆိုတာပေါ့လေဒုက္ခကင်းဝေးရေဆိုင်ရေးဆိုတဲ့စာအုပ်ရေးတာစိတ်ဆောင်အသုံးပြုတဲ့ပုဂ္ဂိုလ်ကြီးခိုက်ကြတော့တပွဲလို့တော့ဒုက္ခတော့ကင်းရတာပေါ့ဒီချင်းကြီးအာမဂယရှိတဲ့ဒုက္ခကင်းမှုဆိုတာဟောဒီတိရိစ္ဆာန်လမ်းကျင်လာလားဒုက္ခကင်းရမှာပါဝိရဇ္ဇ ပဇာဆိုတော့ညီပုံပြောပါလေဥရခဲတာညီပုံလေးကျင့်တယ်ဇာကရတမောပြိတိတာတွေကိုတင်စားပြီးတော့ညီပုံလို့ဒီလိုဆိုထားပါတတိနဲ့ထိချုံမှုကမရှိတော့မိမိရဲ့ဘဝဖြစ်ဖြစ်စဉ်လုံလံဖြစ်စဉ်ကြီးပေါ်မှာလေသံသာကခေါ်တဲ့လုံလံဖြစ်စဉ်ကြီးပေါ်မှာမက်ဆယ်လေးတွေ့လို့ရှိရင်လောဘတွေအမုန်းကြီးကြတယ် မုန်းကြတယ်တွေ့လို့ရှိရင်မုန်းမှုဒေါသတွေစိတ်ပြည့်စင်မုန်းမှုဒေါသတွေမုန်းနေကြတယ်မာနကြီးကြရတယ်အကျိုးရှိမာနတွေနာလို့ကြအောင်တို့ကြအောင်နဲ့ကြုံပြီးဆိုလို့ရှိရင်နာလို့တို့ဘူးအကောင်းဆုံးခွဲခြားပြီးတော့မတိတတ်တဲ့မတိဘူးမမတိဘူးအလိုတိဘူးဒါရရအမှုမွားရရရကြတယ်အဲဒီနိဗ္ဗာန်မှာတော့အဲ့ဒါမျိုးကြတော့ဘူးပြိတ္တာအမှုမွားရကြတော့ဘူး ဒီလိုကုန်ပြုထားပါတယ်အမုံမွားကြီးကြားတော့ဘူးဆိုလို့ရှိရင်လုံးဝတန့်ရှင်းတယ်ဆိုတဲ့အဓိပ္ပာယ်ပေါ့အမုံမွားကြီးကြားလို့ရှိရင်အေးဆေးဆေးမရှိဘူးဒီရနေသိရတာပဲလောဘကြောင့်ပြီးတော့လောဘအလုပ်လိုက်လို့မှားလို့ဆင်းရဲဒုက္ခရိုက်ကြတာကြီးခင်ရမကင်းတာကိုယ်ကခင်ရမကင်းတာအပြင်ကခင်ရမကင်းတာလောကလူသားတွေဟာလုံးလုံးချုံချုံမရှိဘူး ကိုယ်ရင်းကဒေါသတွေအလိုလိုက်လို့လုံးလုံးဆုံးဆုံးရှိတာတွေမနိုင်မှုတွေအလိုလိုက်လို့လုံးလုံးဆုံးဆုံးရှိတာတွေပေါ့လေအဲတော့အဲဒီလိုကိလေသာတွေကိုအရှင်းစစ်မဲ့နဲ့ပြန်ဆက်လိုက်တဲ့အခါကျတော့အချက်ရှင်းလိုက်တဲ့အခါကျတော့ပြန်မှမရှိပါဘူးအငုတ်ပါမကြောင်ရှင်းလိုက်တဲ့အခါကျတော့သူတို့အကြောင်းပြုပြီးတော့ကြောက်ကြလန့်စရာ သိရနေလည်းမရှိတော့ဘူးခေမခေါ်ပါတယ်ဒီလိုကုန်ပြီတာစုစုကဆိုတဲ့စကားနဲ့ကုန်ပြီတာစိတ်ကိုကောင်းတယ်စိတ်ကူးနဲ့ပြောထားရအောင်ဘုရားမြတ်ကိုယ်တိုင်ဒီလမ်းကြီးရှာဖွေပြီးတော့ကိုယ်တိုင်တွေ့ကိုယ်တိုင်ဟောထားတဲ့ဟာလည်းဖြစ်ဒုက္ခလည်းမရှိဘူးတဲ့ကိလေသာကြီးတွေတစ်ခွာခွာချတာလည်းရှိလုံးဝသတ်ရှိနေတယ်။ပြရနေခြင်းလေ ဆိုတဲ့ရှင်းရှင်းထားပါစိတ်ကောင်းတယ်စိတ်တိုင်းဉာဏ်ချရနာရဆရာကြည့်ရတဲ့အာယုံလေးခံစားတဲ့အခါမှာလည်းနောက်ဆက်ပြီးတော့ခံစားလုံးတော့စိတ်ကောင်းတာပဲဆိုတာကောင်းတာပဲစိတ်ကောင်းတာပဲဆိုတာဒီလိုလည်းအတိုင်းကြည့်ရပါတယ် သံဃာတော်ကြီးစိတ်ကောင်းလာလို့သူတို့ကြံကြည့်တဲ့ဟာကိုသာရှိဆက်မကောင်းနိုင်ဘူးဘယ်တော့ပဲကောင်းတဲ့ရင်ခွင်းအယုဖြစ်နေမယ်လို့တဏှာရနှစ်နာရီနိုင်ပေါင်းများစွာပြည်အောင်ပြည့်ကနေရဲ့လုံးပြည်အောင်ဆက်ရရိုးတော့တယ်လည်းပြန်ပါလားဒီတော့စိတ်ထိတ်ခံမှုအာယုန်ကိုခံစားပြီးတော့ပြန်မတဲ့အခါ ပြင်းပြဆိုင်ဆိုင်စိတ်ကျော်သွားပြီဆိုလို့ရှိရင်အဲ့ဒီဒုက္ခမှာကြားရမလို့ပဲနှိမ့်ဆိုင်ဆိုင်စိတ်ကျော်သွားပြီနိုးလာတဲ့အခါမှာစိတ်အဲ့လိုကောင်းလာတယ်ဆိုတာပေါ့ချီးကျူးကြတယ်လို့ပေါ့ဒုက္ခနဲ့ဆင်းရဲဒုက္ခနဲ့ဆက်တဲ့ဆင်းရဲတွေငြိမ့်တဲ့နေရာပေါ့လေ သတ်မှတ်ထားတဲ့အချိန်ဆဲလို့ပြန်လို့လာပြီဆိုလို့ရှိရင်သုစုကဝတ္တစိတ်ကိုခေါင်းလာပဲဆိုတာပေါ့လေဥဒ္ဒံကြည့်ရပါတယ်ဥဒ္ဒံကြည့်ရဆိုတာအကောင်းနဲ့တွေ့လို့အကောင်းဆုံးနဲ့တွေ့လို့ပေါ့လေစိတ်ထဲမှာပထမဆုံးခံစားရစိတ်ထဲတင်စိတ်မထားနိုင်တဲ့လုံးနှုတ်ကဖွင့်ထုတ်ပြီးတော့ ပြောဆိုရတော့အောင်ပေါ့ဒီကောင်းလာမလို့ဒီမှာဥဒ္ဒံရှိဥဒ္ဒနာခေါ်ဥဒ္ဒံရှိရခေါ်တယ်လို့စိတ်ထဲတွေမထားနိုင်လို့ဖွင့်ထွက်သွားတာပေါ့လေအဲလိုစိတ်ထဲတွေမထားနိုင်လို့နှုတ်ကဖွင့်ထွက်သွားတဲ့ဆန္ဒမျိုးပေါ့အဲဒါတိုင်းရှင်ကြီးပေါ့သို့တော့ယုံလည်းမရှိဘူးနာလည်းမရှိဘူးယုံလည်းနဲ့ဆက်တဲ့ရှင်းရလည်းမရှိဘူးဆိုတော့ ဒုက္ခနာလေးရှိတယ်လို့ကိုယ်လိုရှိတာတွေမြင်ကြတာသာရှိခဲ့ရတာ။ဒုက္ခနာမရှိတော့ဘူးဆိုလို့ရှိရင်ကိုယ်အလိုရှိတာတွေလည်းမြင်ကြတာသာမဟုတ်တော့ကြည့်ရမှာမဟုတ်တော့ဒီတော့ကာမဂုဏ်စိုက်နေတဲ့ပုဂ္ဂိုလ်ရတော့အင်းကြီးတဲ့နိဗ္ဗာန်ကိုတော့သူတို့လက်ရှိချမ်းသာဖို့အဆုံးမခံနိုင်တော့မကြိုက်ကြနိုင်မကြိုက်ကြဘူး စိတ်လက်ကျတဲ့ပုဂ္ဂိုလ်ဟာမိဘမှာစိတ်လက်မရှိတော့မကြဘူး။သာသကံကုန်ကြီးစိုက်နေတဲ့ပုဂ္ဂိုလ်မှာလည်းပုဂ္ဂိုလ်ရလည်းပဲမိဘမှာအဲ့လိုသူလိုအလိုရှိတဲ့ကံကုန်ရှိတော့မကြဘူး။ကံကုန်ရဲ့အဖြစ်ကိုမသိအကောင့်ထင်တဲ့အဝိဇ္ဇာနိဗ္ဗာန်ရဲ့အကျိုးကိုမသိမကောင်းတာရှိတယ်လို့မိုက်နေတဲ့အဝိဇ္ဇာပေါ့။အဲ့ဒီအဝိဇ္ဇာတွေကပုံထားတော့ တကယ်အကောင်းကိုအကောင်းလို့မမြင်လိုက်ပြီးအဆိုးလို့မြင်ပြီးတော့မကောင်းကိုမကောင်းလို့မြင်လိုက်ပြီးအကောင်းကြီးလို့ထင်တာပေါ့အဲဒီပုဂ္ဂိုလ်ကတော့နိဗ္ဗာန်ကိုဝေးပါတယ်ဟုတ်တယ်တာမန်စဉ်းစားကြည့်လို့ရှိရင်နိဗ္ဗာန်ကိုသိချင်းကြောင်ကောင်းသူတင်ကနေဖြစ်နေရတာမှကိုလူရှိရတယ်ရေကြမ်းတာရှိခဲ့ရတော့နည်းနည်းတော်သေးတယ်ဆရာသူတင်ကနေရှိတော့ဘူးဆိုရင်ကိုလူရှိရတယ်မရတော့ဘူးဆိုတော့ ဆုံးရှုံးခြင်းတစ်မျိုးပေါ့လောကီချမ်းသာဆုံးရှုံးခြင်းတစ်မျိုးပေါ့ဒါပေမဲ့သိကောင်းနေတယ်မြတ်စွာဘုရားလတ်တော်မှာဝင်ကြတဲ့ပုဂ္ဂိုလ်ကသိကောင်းနေတယ်ဒီလိုကြီးကြီးဥဒ္ဒကြီးကြပါလေတော့အဲ့တော့ဒါနဲ့ဆက်ပြီးတော့မင်္ဂလာနှစ်ပေါင်း30ကျော်လောက်ကကိုယ်နှစ်သားငယ်လေးတယောက်သူ့ဘွားကြီးသူ့ ဖွားရဲ့အမေသူ့ဘွားကြီးနဲ့အာစီသာသနာရိပ်သာလာလိုက်လာရောက်ပြီးတော့ရှိသူကြီးမကြီးဆရာတော်ဆရာကြီးဟောကြားတဲ့ဆရာနာကြားလေးစိတ်နိဗ္ဗာန်ကိုရဖို့ရာအတွက်နိလန်းနေပါလိမ့်ပြိဿဘာဝနာတရားတွေလုပ်ငန်းစဉ်တွေနဲ့ခွင့်ချပြီးတော့ဟောခွာကြီးရလာလာပြီးတော့တရားနာတဲ့ဆရာဟာ ကိုမြင့်တာရှိသေးတာ။ဒါကြီးကြားနေတာဟုတ်တယ်။ဒီမှာရုပ်တမ်းရှိမှလည်းမရှိဘူး။သူတို့နဲ့စတဲ့ခြင်းလည်းမရှိကြဘူး။ဒီတစ်ချိန်ကျတော့ဘုရားစီတီတိုင်လည်းရောက်လာတယ်။စိတ်စိတ်တိုင်လည်းဒီနိဗ္ဗာန်ကြည့်လာတော့ကြည့်ပါလေ။ ဒီကမှာယုံလည်းမရှိနာလည်းမရှိလို့ဆိုရဲယုံမရှိနာမရှိဘူးဆိုလို့ရှိရင်မျက်စိမရှိနာမရှိနှာခေါင်းမရှိရှာမရှိကိုယ်မရှိဒီလိုတွေပဲရတယ်မြင်ကြကြားကြစသည်တဲ့ယုတ်တိလည်းမရှိဘူးလို့မြင်မှုကြားမှုစသည်တဲ့လည်းမရှိတော့ယုတ်တိလည်းအကုန်လုံးငြိမ့်နေပြီလို့အဲ့ဒါကြီးရှိပါမှမြင်ပွားကြီးကိုလည်းနေတိုင်းတွေ့ရမှာ ဒီအမေနဲ့အဖေနဲ့ကိုလည်းနေတိုင်းတွေ့နေရမိမိမာတွေနဲ့နေတိုင်းတွေ့နေမှာအခုယုံနာမရှိတော့ဘူးဆိုလို့ရှိရင်မင်းဖိုင်းနဲ့မပြရအောင်အမေကလည်းညီမလေးနဲ့မပြရတော့ဘူးကြည့်ချင်ရှိရလို့လိုက်ပါဘယ်ပြရမလဲဖုံဖုံရတယ်ပြင်းတယ်ဆိုတာနာငါကပြင်းတာလေ နိဗ္ဗာန်မှာပြည့်စုံတဲ့ဉာဏ်တရားမရှိတော့ပြီးမှုလည်းရှိနိုင်တော့ဘုရားလေးဘုံကိုသာမမေးလိုက်တာဒီကလေးကတောက်တော့လည်းဖြစ်နေသွားတယ်ဒီကြီးပြသာပေတိစားတဲ့ယဟန်တစ်ပါးတော်မှာဒီလိုမေးလို့ရှိရင်ဒီလိုပဋိဖြေမှဖြစ်နေတာသူကဒီကလေးကတော့တရားထုတ်လို့အရင်းတတွေးထားတာမျိုးတော့မဟုတ်ပါဘူး စာပေအရာသူ့အစီအစဉ်နဲ့ပြောတာပေါ့။ဒီတော့ရုပ်ရှိနာမရှိအထူးသဖြင့်နာမရှိတော့ဘူးဆိုရင်တော့ပြည့်စရာရေးတော့မထင်ကြပါနဲ့။ဒိဗ္ဗမှာအပြည့်မရှိပါဘူး။အပြည့်နဲ့ဆိုတာနာငါတာဖြစ်အပြည့်မရှိပါဘူး။မကောင်းတာကြီးမှလည်းဆိုဘာမှမရှိဘူး။အရင်းတက်တက်တက်ဆုစုကဝတ္တလို့ဆိုထားပါတယ်။အရင်းတက်တက်စိတ်ကောင်းတဲ့အကောင်မျိုးရှိတယ်ကွာ။ အခုတရားထုတ်နေကြတာအဲဒီစိတ်ကောင်းတဲ့အကောင်းကြီးကိုရဖို့ရလို့အားထုတ်နေကြတာကိုယ်ကဆင်းရဲတွေလုံးဝငြိမ်းသွားတာပါနိဗ္ဗာန်မှာတော့ဆင်းရဲတွေနောက်ဆုံးငြိမ်းတဲ့အစဉ်ရောက်ဖို့ရအတွက်ရှိဥစွာစိတ်နဲ့စိတ်နဲ့အရင်းကြီးရနေကိုအရေးကြီးပါတယ်ဒီတိုင်းမှာရှိသေကျူစောင်းမှုသင်ထားတယ်ငင်းနိုင်မှချားနိုင်မှနာနိုင်မှစားနိုင်မှခြေတိုင်းမှခြေတိုင်းမှစိတ်တော်ကတာသလုံးပိတာဖွင့်လာတာပါဒီမှနေတော့ အဲရှိခွက်ထဲမှာပါတဲ့ရုပ်တရားလေးပထမဆုံးသိတာလေအသက်ကောင်းဝင်ရင်ကောင်းကြပါဘူးအကောင်ဆုံးအဆက်ကြောက်အကြောင်းကျဆက်ဆက်ပြီးတော့ကြည့်လာပြီဆိုလို့ရှိရင်အကြောင်းကဖြစ်တာမဟုတ်ဘူးအစွဲကြီးဖြစ်ပါမယ်မဟာဇမကြီးကဆန့်ကျင်တာမဟုတ်ဘူးဆိုတာလည်းပဲနားလည်ပါမယ်ကျုံ့တာတရားကြီးအတူတောင်းတဲ့သူချင်းဆက်ဆက်ပြီးတော့ဖြစ်နေအကြောင်းကျဖြစ်စီနေတာနားလည်ပါမယ်ကျောင်းကျဖြစ်စီကြီးပေါ်မှာ ဖြစ်ပြီးတော့ပြက်ပေါ်ပြီးတော့ကြောက်ကြပါဖြစ်ပြီးဖြစ်တတ်တယ်မသိဘူးပေါ်ပြီးတော့ပေါ်တဲ့တိုင်းကောင်းလို့ဖြစ်တာရှိအမြဲတမ်းရှိတာအမြဲတမ်းရှိတာလည်းရှိရဲတယ်ဆိုအစွဲလေးချက်ရှိရတာလည်းရှိတာမရှိရတာရှိတာလည်းရှိနေရကြားတာလည်းအကောင်းထင်တဲ့အဲ့ဒီအစွဲလေးလည်းရှိတော့နော်အမြဲဆင်းရဲလို့ပြီးပြီဆိုလို့ရှိရင်မြဲနေတဲ့အတ္တလေးကောင်းစားချမ်းသာတဲ့အတ္တလေးမရှိဘူးဆိုတာပေါ့ ဓမ္မဖြစ်စဉ်ကြီးပဲဆိုတော့ဘာဒီထဲမှာအတ္တမရှိဘူးဆိုတာအနတ္တလည်းသိတာနဲ့အတ္တအစွဲကြီးကျင်းသွားစိတ်ကလေးပေါ်ရစ်ကလေးကြောက်အတိအတိဖြစ်အတိအတိဖြစ်ကြတာဒီကလည်းဖြစ်ဖြစ်ဖြစ်သွားတာဒီကိုကျင့်တဲ့တရားကြီးအကြောင်းတက်အကြောင်းတက်ဆိုင်အတိအတိအတိအတိဖြစ်ဖြစ်နေတာတွေ့ပြီဆိုလို့ရှိရင်တခါလေးကတရားကြီးကဆက်တော်တော့မဟုတ်ဘူးဆိုတော့ ဒါကလည်းပြတ်သွားပြီလို့ပြောထားတာအုတ်ရှိတာဒီကြီးခေါ်တယ်ဒီအုတ်ရှိတာဒီကြီးလည်းကျင်းသွားအတိတ်ဖြစ်နေကြတာရေဖြစ်တဲ့တိုင်မကြည့်ပါနဲ့ဖြစ်ဖြစ်ကြောင့်ဟွန်းဖြစ်ကြတော့ရစ်ကြတော့ဟောင်းပြအဖြစ်ဆက်ဟောင်းပြအဖြစ်ဆက်ဆိုတာဟောင်းနေပြက်လာအဖြစ်တရားဆက်ဲ့တော့ပြစ်ပြစ်ပြစ်ပြစ်သွားတာပြီးတော့သူအကဆွဲလေးပေါ့လေလူတည်သွားပြီမလို့ ဒီအတ္တလေးကတော့မသိဘူးနောက်ယုံနာအဖြစ်ဒီဖြစ်တဲ့နေရာမှာသူကသွားပြီးတော့ရှိရကြတယ်ဆိုတော့အဲ့တော့သတ္တဝတိကြီးဆွဲခေါ်တယ်သတ္တဝတိကြီးစိတ်တော်တော်ကြီးကြည့်ရပြီဆိုလို့ရှိရင်အဲ့ဒီသတ္တဝတိကြီးအစွဲလည်းကုန်တော့ရှိလုံးဝပြည့်ဖို့ပြည့်ဖို့ဆိုတာသတ္တဝါရှင်မှာပဲလားအပြည့်ကြတယ်အဲ့ဒီအစွဲကြီးဖြစ်တော့အောင်ပါအတိညာလေးရသွားပြီဆိုလို့ရှိရင်မတိကိုဒီမှာကိုအဝိဇ္ဇာလား ကိလေသာချုပ်တာငြိမ့်တာသူရှိလို့အကောင်းကြီးကိုဆာလောင်တောင်းတဲ့တဏှာရှိရတာသူဖြစ်လို့ကောင်းကြီးကိုဆာလောင်တောင်းတဲ့တဏှာရှိရတာပေါ်ရတာသူရှိတော့အကောင်းကြီးကိုဆာလောင်ဆာလောင်တောင်းတဲ့တဏှာလည်းမပေါ်တော့ဆာလောင်တောင်းတဲ့တဏှာပေါ်မှလာဆွဲလန်းမှုဥပါဒဖြစ်ရတာဒါရဆွဲလန်းတာကောင်းလေးလို့ထင်မှပြီးဆွဲလန်းတာ အဲ့ဒီခွဲလမ်းမှုလည်းရှိတော့ဒီနည်းနဲ့ပဲဖြစ်တိုင်းမှရှိပြီးဆောက်မှုအစဉ်သားဆိုတဲ့ညတ်စွာဘုရားအဆုံးအမိတိုင်းပေါ်ရှိမှတဲ့ပုဂ္ဂိုလ်တွေမှာနာနဲ့ရုပ်ဆက်ဆက်ဖြစ်နေတဲ့ယုံနာတရားတွေကြောင့်ကျိုးဆက်ဆက်ဖို့မမျှရှိတဲ့သဘောပဲဆိုတာကသိသိတာပဲဆိုရင်မသိပြောဆာလံတောင်းတမှုပြော ဆွဲလမ်းမှုကြောက်ကြောက်တယ်ဆိုတာစီကိသာကြောက်ဆိုတာဖြစ်ခွင့်ရငြိမ့်ပါအဲဒီအခိုက်အတန့်ငြိမ့်မှုတွေရရပါအဲဒီအခိုက်အတန့်ငြိမ့်မှုတွေရလို့ရှိချင်ပြီးတော့ပြည့်စုံသွားမှခုနအငြိမ့်တတ်ကြီးဆိုတော့ရှင်းနိုင်ပါတယ်အခုဒီမှာအထုံနေရတဲ့ပုဂ္ဂိုလ်ကြီးဟာတကယ်အငြိမ့်တအဖြစ်စိတ်ကောင်းတဲ့အငြိမ့်တအဖြစ်ကိုတွေ့ဖို့ရအတွက် ရှူတိုင်းရှူတိုင်းမှာစက်ကနိုင်မလားပေါ့လေအငင်းလေးတွေရနေကိုသိလို့အပ်တယ်ဆိုတာပေါ့လေနားထားဖို့ပါပဲခုနဥစ္စေရာဒိဋ္ဌိနဲ့သစ္စရာဒိဋ္ဌိဆိုတာပြောသွားပါတယ်ဥစ္စေရာဒိဋ္ဌိဆိုတာကတော့နန္တရားဟာလည်းအဓိကရှိကြတမ်းပါတယ်ဆိုတာပါလေဥဆောင်ပါတယ်ဆိုတာပါလေမယုံကြည်ဘူး ရုပ်ပိုင်းဆိုင်ရာအလေးစားများတဲ့ခါကျတော့ရုပ်ကသာပြတ်သားနေတယ်ရုပ်ကအကြည့်ကစားတယ်ဆိုတော့ဆွဲရဖြစ်သွားတယ်ဒီရုပ်တရားတွေဟာလည်းအခုတဘောအရာနေတဲ့အခါလေးနောက်ဆုံးသက်သွားလို့ရှိရင်ဒီရုပ်တွေဟာဆက်ပြတ်သွားပြီဒီရုပ်တွေရှိလို့အသက်ကလေးဝิญဉ်လေးဆိုတာလာရတာရုပ်ပြတ်ဆဲသွားလို့ရှိရင်ဒီအသက်နဲ့ဝิญဉ်ဆိုတာလည်းပြတ်ပြီဆိုတာပေါ့ အဲ့ဒါလိုယူဆတဲ့ပုဂ္ဂိုလ်တည်ရင်ပြီးရောဘာမှမရှိတော့ဘူးလို့ပြောတဲ့ပုဂ္ဂိုလ်ရုပ်ဝါဒသမားကြီးတရားတော်အဖြစ်ယုံကြည်ပါတယ်သတ္တရဒိဋ္ဌိဆိုတာကတော့မဟာပြမကြီးကိုးကွယ်တဲ့ပုဂ္ဂိုလ်ကပရမအတ္တကြီးကဖြတ်ပြလိုက်တဲ့ဇီဝအတ္တတ္တဝတိုင်းမှာရှိတဲ့ဇီဝအတ္တကြီးကဇီဝအတ္တကြီးနဲ့ယဉ်ကျေးမှုစသဖြင့်ရတယ် ပြည့်ပြည့်ဟာဖြစ်တဲ့ရုပ်ကိုယ်ကြီးပြည့်စည်သွားလို့ရှိရဲ့အဲ့ဒီဒီဝမဟာဗိမာကြီးကမဟာဗိမာကြီးရဲ့ကိုယ်ဝဲအစိတ်ပိုင်းဖြစ်တဲ့ဒီဝအတားလေးရတယ်မတည်ဘူးဒီမှာကြီးကောင်းပြီးတော့သူ့ကောင်းတယ်သုံးဖို့မပူပေါင်းရင်နောက်ထပ်ရုပ်တည်ဖြစ်တဲ့ဒီမှာသွားပြီးတော့နေရပြန်တယ်သိရမယ်ဆိုတော့ဘယ်တော့မှသိတယ်မရှိဘူးနေရမြဲနေဆိုတော့အဲ့ဒီလိုမဟာဇမ ဆောက်ကြည့်ကြည့်ကိုယ်ရတဲ့ပုဂ္ဂိုလ်တွေကတော့ဒီအတ္တလေးကမတည်ဘူးမြဲနေတယ်ဆိုတာကိုဆက်ဆက်ဒိဋ္ဌိအစွဲရှိတော့ပါတယ်သူကြောင့်လည်းသူသူဆက်ဆက်ပြီးတော့ဖြစ်နေတဲ့ယုံနာတရားတွေရဲ့အတိတ်ဖြစ်လာကိုရှုနေရသိလို့ရှိရင်ခုနကျက်ကျက်တော့တခါလည်းသိရင်ပြီးရောဆိုအစွဲလေးပေါ့အဲ့ဒီအစွဲလေးကျက်သွားအတိတ်ဖြစ်လာတဲ့ဟာတွေက ဖြစ်တတ်တဲ့ရှိကလေးပဲဖြစ်ချင်းပြဖြစ်ချင်းပေါ်ဖြစ်ချင်းပြဟောင်းပြအပြစ်ဆက်ခုချက်ချင်းပြခုချက်ချင်းပြနေတာတွေ့ရတော့မြဲနေတာမရှိဘူးဆိုတော့ပေါ့လေတတ်တာဆရာမှာသွားအောင်ပြီးတော့မြဲနေတာမရှိဘူးဌာနချုပ်ဖြစ်တယ်မဟာသမားကြီးကြီးလည်းရောက်တော့လည်းမဟုတ်ဘူးကိုယ်ကဆက်နေတဲ့အခါမှာနောက်ထပ်ရုပ်ရှင်လာသွားပြီးတော့ ပေါင်းနေတယ်ဆိုတာပေါ့လေအဲ့ဒီအဆွဲတခါလေးဖြစ်သွားတာဒါသိကြီးရှိပါတယ်အခုကမ္ဘာလောကကြီးမှာအဲ့ဒီဆွဲရပါတယ်ရှိပါတဲ့ကမ္ဘာကြီးကဥစ္စာသိကြီးအဆွဲမာမီမာကြီးကိုယ်ွယ်တဲ့ပုဂ္ဂိုလ်ရာဇီဝအတ္တအဆွဲသတ္တသိကြီးအဆွဲရှိရပါတယ်ဘုဒ္ဓိသဘာဝနာတရားအားထုတ်လို့ရှုခွင့်အာရုံတို့ရဲ့ချက်ချင်းပေါ်ချက်ချင်းပြအောင်ပြအသိစိတ်တွေကိုကြည်ကြည်နက်နက်ကြည့်ပြီးဆိုလို့ရှိရင် ဥစ္စရာတိကြီးအစွဲလည်းမရှိဘူးသာသနာတိကြီးအစွဲလည်းမရှိဘူးအစွဲကြီးချုပ်အဲဒီအစွဲကြီးချုပ်တဲ့ခိုက်ဆောင်မှာဘယ်လောက်ရှင်းလက်ဆရာကောင်းတယ်ဆိုတာပေါ့အဲကောင်းပြီးနားလည်လာမှာပေါ့ကိလေသာဝတ္တနဲ့သံဃာဝတ္တကျောင်းလိုက်ဆိုဆက်ဆက်ဖြစ်ပုံကိုမတည်ဘူးဆိုရင်ယုံကြည်ဘူးပဲမယုံကြည်ဘူးဆိုလို့ရှိရင်နောက်ယုံတာဘဝဖြစ်ကိုလည်းမယုံကြည်ရရောက်တာပဲ စကားတူပဲသုံးရလို့ရှိရင်သိရင်ပြီးရောဆိုတာပေါ့။ဒါပဲဘာမှဖြစ်တော့ဘူးအစွဲ။ဒါဝိဘဝဒိဋ္ဌိခေါ်ပါတယ်။မဖြစ်တော့ဘူး။သုံးရတရားကြီးဖြစ်လာအဖြစ်တည်ရပ်သွားပြီးပြတ်သွားပြီးဆိုတာပေါ့။အတွေးအဆဆက်ဆက်နဲ့လုပ်ငန်းစဉ်မှာပါပဲလေပေါ့။အဲ့ဒါလိုယူဆတာဝိဘဝဒိဋ္ဌိကိုခေါ်ပါတယ်။ဘဝမရှိတော့ဘူးလို့တွက်ထားတော့ဘာဖြစ်ကြရောက်ကြလဲဆိုတော့ ကောင်းတာလို့လည်းနောက်ဘဝဆံရမှာမဟုတ်ဘူးမကောင်းတာလို့လည်းအမှားတွေလို့ညစ်ပတ်လို့ရှိရင်လည်းနောက်ဘဝခံရမှာမဟုတ်ဘူးဆိုတာဖြစ်ကုန်တယ်ဖြစ်ကုန်တယ်အတိတ်ရှိရဲ့ပါသူတို့ကောင်းစားဖို့လည်းဆက်သူတို့လည်းကောင်းစားဖို့လည်းဆက်တော့တာအခုတည်းလည်းတောက်တော့ဒီတော့ကအကျင့်ဆိုးတွေအဲ့ဒါတွေလည်းမတောက်တော့အကျင့်ကောင်းတွေလည်းညံ့တော့မှမသိတော့ဘူးအဲ့တော့အကျင့်ဆိုးတွေမဆောင်တော့ မတည်ခင်ကာလမှာလည်းပဲကျိုးပဲဖြစ်တော့အကျင့်ကောင်းတွေမဆောင်တော့မတည်ခင်ကာလမှာကောင်းကျိုးတွေမရတော့ပါဘူးကိုနောက်စီအပြုကိုလေးအပြည့်ပြီးတော့သတ်မှတ်ရှင်ရည်ကြီးကြီးလေးကိုဖြစ်တော့အဲဒါအမှန်ရိုင်းဆိုင်တဲ့လောကကြီးဆံပြီးဖြစ်တော့ပါတယ်ဖြစ်ပါသေးတယ်ဒါပါပဲမဟာယမကြီးကျုံကြည့်ထားတော့မဟာယမကြီးမြဲတယ်မဟာယမကြီးအခွဲ့ သတ္တဝါတွေမှာရှိတဲ့ဇီဝအတ္တတွေဟာဖြစ်ရှိရရှိဘူးတစ်ချိန်ကြာလို့ရှိရင်ဌာနရဲ့မဟာဘုဇမကြီးကြီးခြံရောက်နေတယ်ဒီလိုဆွဲထားတာကိုသူကသာယုံကြည်ကိုယ်ပဲဒီနေ့ဘာမှလုပ်ဖို့မလိုယုံကြည်မှုကအရေးကြီးတာပဲဒီတော့အရေးကြီးရှိတယ်လို့ဆွဲရင်းနဲ့အသိရှင်ကိုတည်ယုံကြည်ထားတော့ တစ်ခုကမှာကိုယ်ပိုင်ညာနဲ့ကိုယ်ပိုင်လုံးလောက်ညာနဲ့ကြိုးစားယူရရှိတဲ့တကယ်ချမ်းသာမှုတွေလည်းမရတော့ဘူးသစ္စာတရားရခြင်းရဲ့ကုသိုလ်မဖြစ်တော့ဘူးဆိုတော့အကုသိုလ်ကြီးပေါ့ဒီလည်းမတက်တာဘူး။အသိဉာဏ်ကြည့်ပြီးတော့ယုံကြည်ထားတော့ကိုယ်ပိုင်အကုသိုလ်ကြီးမရှိဘူးဆိုလို့ရှိရင် အညံ့နဲ့ဖြစ်သွားတာသူလည်းအကျိုးမဲ့အကျိုးမရှိတော့အကျိုးအကျိုးမဲ့ဖြစ်တာပါလေလည်းဒီတော့အရေးရှင်ဟုတ်ဘူးကျောင်းနဲ့အကျိုးဆက်ဆက်ဖြစ်ရဖြစ်နေတဲ့ယုံနာဖြစ်စီသူကျောင်းနဲ့သူအကျိုးဆက်ဆက်ပြီးတော့ယုံဖြစ်နေတဲ့ယုံနာဖြစ်စီဆိုတော့အဲ့ဒါကြီးလည်းမြဲတည်နေတာကိုသူခိုက်တဲ့နေသူပြည့်ပြီးပြည့်စည်ကြတာလေဆိုတော့ဒီနားလည်းထားတော့ ဖြစ်ဖြစ်မဖြစ်တဲ့ယုံနာဖြစ်ဖြစ်ရှိရလို့နိလနဲ့ရှိရမှာပဲဆိုရင်ဆန်ဆခြင်းနဲ့ပေါ့မျက်စောရက်ခိုးတယ်နိလန်းရှာခွေပြီးတော့ပေါ့ဖြစ်လိုက်ဖြစ်လိုက်နဲ့အမှန်တော့ရှောက်ဆက်ကောင်းတဲ့ရှင်းရီကလွတ်တဲ့နီးပေါ့ရှောက်ခွေပြီးတော့ဟောထားတာပါရှောက်ခွေပြီးတော့ဟောထားတဲ့အချိန်ရှင်းတော့လို့ရှိရင်သတ္တရာတိကြီးလည်းပဲကျင်းလာပါပဲ တိတိကဝတ္တကမဝတ္တရှိလို့ဘောတိတိဖြစ်ရတယ်ဆိုတဲ့ဉာဏ်ကြီးချက်ရှိထားလို့ရှိရင်ဥပိ္ပဒါတိတိလည်းကျင်းတယ်ဒီတော့မဟာဇမကြီးကိုလည်းပဲလုံးဝပုံထားတာမဟုတ်တော့ကိုယ်စွမ်းအားကိုးနဲ့ကိုယ်ကိုယ်ကိုအားကိုးနဲ့ကုသတရားတွေကောင်းအောင်လို့ဒီလာကြီးပြည်စုံစိတ်နေစိတ်သားတွေရောအတိညာလေးရှိမှနေရအောင်ခြေသားတွေခါကြတော့ကိုယ်ပဲရတဲ့ယုံကံတော့ ကုသအောင်ရဲ့အကျိုးခံစားရတာပါပဲဒီတော့ဥစ္စရာဒိဋ္ဌိသဒ္ဒရာဒိဋ္ဌိတတဟာအကျိုးရအောင်လာများတယ်အဲဒီအကျိုးရှိနေလို့ရှိရင်ဘာအကျိုးမှမရဘူးအကျိုးမဲ့ဖြစ်တယ်ဆိုတာပေါ့ဒီလားတဲ့ဆောက်ပါ